အာနာမိမိယာဤသာသနာရဏဥပါဒကောယနာသုံးရပါမြတ်သိကလည်းရှိတော်ဥပါဒကာသည်သတ္တောယုံကြည်မှုတရားတရားနဲ့ကျေဆုံးသည်ဟောဒီရှိတရားရတာမြတ်စွာဘုရား၏ဘောရိယဘုရားဖြစ်ကြောင်းအရဟတမညာသဗ္ဗညတဉာဏ်ကြီးဟုသောဗောဓိဉာဏ်ကိုသာရေဖြစ်ယုံကြည်ဥပါဒနာသမာဓိနဲ့ပြည့်စုံတယ်ဆိုတာဘယ်ပုဂ္ဂိုလ်ကလဲလို့မေးလို့သရတရားပြည့်စုံမှုကိုဟောပါတယ်။ မြတ်စွာဘုရားရဲ့ဘောဓိဉာဏ်ကိုယုံကြည်တဲ့တရားတရားနဲ့ပြည့်စုံတာပဲယုံကြည်ပုံကဣတိပိသောဘဂဝါရာသမ္မာသမ္ဗုဒ္ဓောဝိဇာသောနာသမ္မာနာသုတ္တလောကဝိရောနုသောပုရိသဓမ္မသာရတိပဋ္ဌာရောနုသာနာဗုဒ္ဓောဘဂဝါတိအဲအရဟံသရှိသောဘုရားကဘုံတော်နဲ့ပြည့်စုံတော်မူရဲ့လို့ယုံကြည်တာပဲအဲဒီဘုရားကဘုံတွေက ။ဒီနေ့က2ရက်တော့3ရက်ရှိသွားတယ်။ရဟန်းရဲ့သမာဓိဘုရောပြီးတော့ဝိဇ္ဇာသရဏဓမ္မရာတွေကဟောရမယ်။ဤဤဤမိနာသာကာရဏေ၌ရောသောအကြောင်းကြောင့်လေးဝိဇ္ဇာသုံးပါးဝိဇ္ဇာ7ပါးသရဏ15ပါးတို့နှင့်ပြည့်စုံတော်မူခြင်းဒီလိုဤသောအကြောင်းကြောင့်လေးသောဘဝထိုမြတ်စွာဘုရားသည်ဝိဇ္ဇာသရဏသမ္မာနာဝိဇ္ဇာသရဏသမ္မာနာမိတော်မူ၏ ဝိဇ္ဇာသရဏနဲ့ပြည့်စုံတော်မူရဲ့ဝိဇ္ဇာဆိုတာထူးထူးခြားခြားပြီးရဲ့အသိဉာဏ်တွေဝိဇ္ဇာလို့ခေါ်ရတယ်အသိဉာဏ်ပညာတွေဝိဇ္ဇာလို့ခေါ်တာပဲဝိရာကျမ်းယမနာတွေကလည်းဝိရာကျမ်းတွေတကြွလို့ရှိရင်သူကဝိဇ္ဇာတွေခေါ်တယ်ပြင်ရင်သုံးဖို့ခေါ်တယ်ဝိရာကျမ်း၃မျိုးအဲဒီဝိရာကျမ်း၃မျိုးတကြွလို့ရှိရင်တော့ဝိဇ္ဇာ၃ပါးပဲဆိုပြီးတော့သူတို့ကအသိမှပြု ဒုရာကျမ်းသုံးခုဝတ္တတဲ့ယမနာတွေဟာတေဝိဇ္ဇဝိဇ္ဇသုံးပါးနဲ့ပြည့်စုံတဲ့ဝိဇ္ဇဆိုတဲ့ပညာလူနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုပြီးကိုရှင်းခဲ့တော့အလေးနဲ့ပြောတာပေါ့လေကိုပြတော့ကတော့အဲဒီဝိရာကျမ်းတွေကမြည်ကျပြီးတော့အိန္ဒိယမှာသာသာရရည်ဆောင်ရနေကြရတာသူတို့လောကီရောလောကုပြာရေရောတိုင်းရေးပြည်ရောဘာရောအကုန်လုံးပါတော့အဲဒီဝိဇ္ဇဝိဇ္ဇသုံးပါးနဲ့ပြည့်စုံတဲ့ ပညာရှိကြီးဆိုပြီးတော့အပြီးမှပြုချက်မြတ်စွာဘုရားသာသနာတော်မှာဝိဇ္ဇာ၃ပါးဒီမှာလည်းတေဝိဇ္ဇာတော့ဝိဇ္ဇာ၃ပါးဝိဇ္ဇာ၃ပါးရှိတယ်ဝိဇ္ဇာ၆ပါးအဲဝိဇ္ဇာ၈ပါးရှိတယ်ဝိဇ္ဇာ၃ပါး၈ပါးနှမျိုးရှိတယ်ဝိဇ္ဇာ၃ပါးဆိုတာဘာတွေတုန်းဆိုလို့ရှိရင်အတူယုတ်ကတော့ပုဒ္ဓိအာလို့ခေါ်တယ်ဒီပိဇာရိညာမှာသုံးကြလို့ချင်း ဝေစီယကုဒီအာနဲ့ပြုဆောင်ရပါလို့ဤဆိုပြီးပြုဆောင်တာဘုရားပုဂ္ဂိုလ်နိဝါဒညာနဲ့ရှိဘဝဟောင်းနဲ့ညာပြီးတော့ဆင်ញင်နိုင်တာမြတ်စွာဘုရားဘုရားပြင်းမဲ့ပစုံလာပြင်းနဲ့ညာကညာဥယျာမှာဒီပုဂ္ဂိုလ်နိဝါဒညာရတယ်လို့မြတ်စွာဘုရားကိုယ်တော်နဲ့ဝန်ခံပြီးတော့ဟောတာစီဟောင်းဘဝရဲ့ညာဆင်ញင်လိုက်တော့အကုန်လုံးပြန်ပြီးတော့မြင်တယ် ဒီကွာသုတိကနာပြင်ဖြစ်ခဲ့ဘုံနာသိစိန်နေနဲ့သုံးဆောင်ခါစားခြင်းနေခဲ့ဘုံအဲဒီကရှေ့ကိုကြည့်လိုက်တဲ့ဝေသန္တရာမင်းကြီးဖြစ်လာဘုံဝေသန္တရာမင်းဖြစ်ကနေပြီးတော့ဒါနပါရမီအကြီးကျယ်ဖြစ်စည်းခဲ့ဘုံအဲဒီရှေ့လျှောက်လည်းပဲဘဝရရှိတဲ့အဲဒါလည်းဟောတာလားဆင်တော့ကြည့်ဘူးအဲဘယ်ကြောင့်မြင်လို့ဆိုဒီပင်ကနဲ့သာပြလက်ထက်သူ့မိသားရဲ့စိတ်ဖြစ်ပြီးတော့ မိဒါကြရရတဲ့တဲ့ဆီကဖြစ်ခဲ့တဲ့ဘဝတွေကျန်ပြီးတော့ဆင်းရဲအကုန်လုံးမြင်လာတယ်အဲဒီကရှိလည်းပဲအလိုရှိရင်ဆင်ញင်ရရတာမဆင်ញင်လားဆင်ញင်လားကတော့သာရင်ပြီးသာရတဲ့တိုင်းတိုင်းချင်းဆင်ញင်ဆင်ញင်ဖို့အကြောင်းလည်းရှိပါတယ်ဆိုအလိုရှိတိုင်းလိုရှိတဲ့ရှိဖို့ရတယ်ကြားဆင်ញင်လို့ရှိရင်အကုန်လုံးသိမြင်နေတဲ့ညာပုဂ္ဂိုလ်နိဗ္ဗာန်ညာအပင်ကြီးတစ်မျိုးပါပဲ ယူဝဟောင်းနေပြန်ပြီးရဆိုတော့ကောင်းတာခြေခြေတော်ဘွားရဲ့ကောင်းတဲ့ဘွားလည်းရှိနေဆိုးတဲ့ဘွားလည်းရှိနေများတော့တဲ့သံဃာရင်းရင်းနှီးနေရတဲ့ပုဂ္ဂိုလ်တွေကောင်းတဲ့ဘွားကနည်းနည်းနေမှာပါပဲဆိုးတဲ့ဘွားတွေတခြားတဲ့ဘွားတွေများမှာပါပဲသံဃာရရကြောက်ကြမှကောင်းမှာပါအဲဒီပုဂ္ဂိုလ်နိဝါဒညာဝိဇ္ဇာတပါးဒီကဒေဝသက္ကုညာဒေဝသက္ကုဆို အဲဒီနဲ့အချင်းတော့နာမျက်စိလိုအိဗယ်ကြည့်ရတယ်နာမျက်စိဂရင်းမျက်စိချင်းမမြင်နိုင်တာလေမြင်လို့နာမျက်စိလိုတတ်ထားတယ်နာမျက်စိလောက်လည်းမကပါဘူးနာတယ်မမြင်နိုင်တဲ့ဥစ္စာလည်းပဲဒီဉာဏ်ကမြင်နိုင်ပါလေနာတယ်ကလည်းသူတို့တကူအများရှိသောပဲမြင်ပါလေယမကြီးရဲ့မှာကြာဝလာတစ်ထောင်မြင်တဲ့ယမကြီးတဲ့ သပေါင်းနေတဲ့ဇမားကြီးသိနေတဲ့ဇမားကြီးအဲဒီဇမားကြီးနည်းနည်းရှိတယ်အဲသူတို့အစွမ်းရှိကြတော့ဝင်မြင်လာပဲလက်ပြစကြဝဠာတွေမမြင်ဘူးမြတ်စွာဘုရားရဲ့ဒိဋ္ဌိစက်ကူကတော့အလိုရှိသလောက်သာသာမရှိအကုန်လုံးရှိတယ်မြင်နိုင်တယ်သိနေမှန်းကြည့်ရခြင်းမြင်တာဒီလောကတဘာဝလောကဒီစကြဝဠာတဘာဝစကြဝဠာတွေ အကန့်အသတ်မရှိလို့ယူရကြည့်လို့မြင်နိုင်တယ်မြင်တော့အဲဒီထဲမှာကုသိုလ်ကောင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရှိတယ်အကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရှိတယ်။ဒါကြောင့်ဒီကံမတော်ကအကုသိုလ်တွေပွားများနေတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေဟာသေသွားတဲ့ခါကာလသေပြီးတဲ့နောက်ဘယ်လေးပါးကြာရောက်နေကြာရောက်ဒီဒုက္ခရောက်နေပုံနဲ့မြင်တဲ့ ဓမ္မကြည့်စဉ်ကမသေးသေးဘူးအကုသိုလ်တွေပြည့်စုံနေပြီလူသေးတော့မှာပဲဒီသတ္တဝါတွေသေးတော့မယ်သေးပြီးတော့ဒါကြတော့ကြည့်လိုက်တဲ့ခါကလာကြမြင်ရဲ့သိစ္စာနဲ့သိကြတဲ့အဲဒီမှာရှင်းတယ်မြင်ရသူ့လိုကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကလည်းမသေးသေးဘူးကြည့်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်ကုသိုလ်ကောင်းမှုတွေရှိနေတာပဲသေခြင်းနဲ့တော့ကြည့်လိုက်တဲ့ခါကလာလူဝနာဘကောင်းတဲ့ဘဝတွေရောက်ပြီးတော့ချမ်းသာနေတယ်မြင်ရအဲဒီတော့ကာအားလေးဆိုတာ ဘဝတိခါရောက်ပြီးဖြစ်တာတွေလည်းမြင်ရတယ်ယထာကမှုကညာဆိုတဲ့ဒီလောက်စေကုညာနဲ့အတူပါဒီလောက်စေကုညာနဲ့မှအကျိုးဝင်တယ်အဲဒီညာသူ့ကိုမြတ်စွာဘုရားဘုရားပြည့်မညာသံဃာရာမှာရတော်မူရဲ့ရတော်မူတဲ့ကြည့်လိုက်တဲ့အခါမှာလောကကြီးကလုံးအကောင်းဆိုးတတ္တဝါအမျိုးမျိုးတွေ့ရသူတို့ရှိတဲ့ပုဂ္ဂိုလ်တွေက ချမ်းသာရေးခံစားနေရဲ့ဒီဘဝနဲ့ချမ်းသာနေအာဟုသရှိတဲ့ပုဂ္ဂိုလ်ရဲ့ဆင်းရဲနေဘယ်လေးပါးရောက်ရဲဘုံနေသိက္ခာနေဖြစ်ပြီးတော့နေတာတွေသိကြတယ်ဖြစ်နေတာတွေပြီးတော့ကရောက်နေတာတွေအများကြီးများသာဝေကရောက်ကြရပါပဲအဲဒီညာမျိုးနဲ့မြင်ရလို့ရှိရင်လည်းသာဝေကရောက်ကြမှာကောင်းတာပဲတော့အာဘရခယညာနဲ့ဥတီအာအာအာဘရခယညာအာဘဝအာဘဝတရား၄ပါးအကုသိုလ်တရားတွေ ဆရာကကုန်းတာအတော်ကြီးအကုသိုလ်တရားတွေကုံစေနိုင်တဲ့ညာမညာ၄ပါးပါပဲသူအချင်းတော့အများဆုံးဆိုရင်အတော်ကြီးညာကအရဟတမညာကိုခေါ်တယ်အရဟတမညာကြမှာအကုန်လုံးကြည့်လိုက်ပါရအကုန်ဒါကြောင့်အာသဝတရားတွေကုံစေနိုင်တဲ့အရဟတမညာအရဟတမညာရတော့လေအရဟတဘုညာကဆက်ပြီးတော့ဖြစ်တော့တာအရဟတမအရဟတဘုညာ အရာတပုံညာရောက်ရင်မြတ်စွာဘုရားဘုရားကြီးရောက်တာလေတာမန်ပုဂ္ဂိုလ်တွေကအရာတပုံညာရောက်ရဟနာပြည်ုံမှာပဲအရာမဖြစ်ပါဘူးဘုရားစုပါရမီတွေပန်းလာတဲ့ပုဂ္ဂိုလ်ပါရမီပြည့်တဲ့ပုဂ္ဂိုလ်တွေအရာတမေညာရောက်ရင်အရာတပုံညာရောက်ဘုရားဖြစ်တယ်ဘုရားပြည့်တော်တဲ့ပါရမီမပြည့်စုံသေးဘူးဆိုရင်ဘုရားလောင်းကမညာပုံညာကိုမရောက်နိုင်ဘူးသောတာပတိမညာသောတာပန်လည်းမပြည့်နိုင်ဘူး ဘုရားလောင်းများမြတ်စွာဘုရား၏သာသနာနဲ့တွေ့တဲ့အခါမှာသာသနာတော်ဝင်ပြီးတော့ယဟန်ပြုယဟန်ပြုပြီးတဲ့အခါတရားတွေအာထုဇာနဲ့အပင်ရှင်တွေရဝိပဿနာရှိရင်လည်းဝိပဿနာဉာဏ်လေးအပြည့်စုံဖြစ်တယ်သာသနာနဲ့တည်းဆိုတော့ဒါကတော့လူလောမညာရောက်တယ်လို့ဆိုတော့လူလောမညာဆိုရမယ်လို့ မညာအနည်းကလူတော်မညာတော့မဖြစ်နိုင်ဘူးအဲ့ဒီလူတော်မညာရောက်ရင်ဖြင့်မညာလည်းရောက်တော့တာအဲ့ဒီလူတော်မညာမဝိသီထဲမှာပါဝင်အဲ့ဒီညာတော့မဟုတ်ပဲအဲ့ဒီညာနဲ့နိစ္စတဲ့သင်္ခါရုပ္ပခာညာမျိုးဖြစ်မှာပါပဲဒီလိုပဲယူဆဝိပဿနာညာနဲ့အကုန်ဖြစ်တယ်အဲ့ဒီကြောင့်ရင်တော့မတက်ဘူးသင်္ခါရုပ္ပခာညာကအခုယောဂီတွေလည်းပဲဒီလိုပဲမတက်နိုင်လို့ရှိရင်မတက်ဘူးသင်္ခါရုပ္ပခာညာရောက်ရင်မလိုလိုကောင်းနေတာပဲကျောင်းကျောင်းဆရာကလည်းမှတ်တိလေးတွေဖြစ်နေတာပဲ ကောင်းရင်ကောင်းနေတာမကြည့်အိန္ဒိယမကြည့်သေးလို့ရှိရင်မညှို့သေးရင်မတိုင်းတနာရီလုံးနဲ့ကောင်းတာတနာရီလည်းကောင်းသုံးနာရီလည်းကောင်းတနေ့လုံးနဲ့မှတ်လို့ကောင်းနေတာပဲတညလုံးနဲ့ကောင်းနေတာနေ့လုံးနဲ့လည်းကောင်းနေတာချုပ်ဖို့မတည့်ဘူးကြောင်းမမြင်တယ်ကြောင်းမြင်ရင်တော့လည်းပထိုင်တွင်းနဲ့တက်တာရှိပါတယ်အဲဒီကတက်သွားလို့ရှိရင်တော့အာဓမေရတူအဲအရိယာမေအရိယာကိုဒါလည်းရောက်တော့တာတရားလုံးမှာတော့ တရားပြည့်မဲ့ဘုရားနောက်ဆုံးဘုရားမဟုတ်သေးလို့ရှိရင်အဲဒီအရိယာမဲ့ကိုမရောက်နိုင်ဘူးအရိယာမဲ့ကိုရောက်သွားလို့ရှိရင်လည်းဘုရားမှပြည့်တော့တရားပြည့်မဲ့ပုဂ္ဂိုလ်တွေအဲဒီသဒ္ဒါဘာနသဒ္ဒါဘာနအနာဂါနရှိမဲ့ကိုယ်တွေမဖြစ်နိုင်ဘူးဘုရားတခြားသောဘုရားသာသနာတော်မှာတရားအထုတ်ဝိပဿနာဉာဏ်နဲ့ဘယ်လိုပဲကောင်းနေနေ အဲအရိယာမေဖို့မရောက်နိုင်ဘူးတရားလာမှာအရိယာမေဖို့အကယ်၍ရောက်သွားမယ်ဆိုလို့ရှိရင်လည်းတရားမဖြစ်တော့ဘူးသာဝကပဲဖြစ်တော့တာတရားကတော့ဘုရားတာနိမခာမဲနဲ့အရိယာပြောတဲ့အတိုင်းကိုယ်ပိုင်ညာဟုံသွမ်းတဲ့သုံးစားကြပွေပြီးတော့စက်လေးပါတရားတွေပြရသမ္မာသမ္ဗုဒ္ဓပြရတခြားသောမြတ်စွာဘုရားတွေဟောထားတဲ့တရားတွေကိုလိုက်နာပြီးကျင့်လို့ရှိရင်ဒါကတတိပဲဖြစ်တယ်ဆိုတော့သမ္မာသမ္ဗုဒ္ဓမဖြစ်နိုင်ဘူး။အဲဒါကြောင့် တရားလုံးစုတော်မိတာကြတဲ့ရနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဝိပဿနာဉာဏ်နဲ့ဘယ်တော့ကောင်းကောင်းအရိယာမဲ့ကိုတော့မရဘူးလို့သံဃာဥပ္ပခအကောင်းဆုံးတော့တဲ့ရအာပဲအခုသုစီမဘဝနောက်ဆုံးဘဝကြတာဒီသံဃာဥပ္ပခညာအကောင်းမှုပြုတဲ့အခါမှာလူလောမညာဖြစ်ပြီးတော့သောတာပတိမေဖို့ညာရောက်ပြီးတော့ဇောသနာတွေလည်းဖြစ်လာပါတယ်သင်္ကေတပြီးတော့သဗ္ဗိပဒနာပြုလို့ရှင်တရားမဲ့ဖို့ရောက် ပြီးတော့ထားယူလို့ရှင်နိုင်မဲ့ကိုရောက်ပြီးတော့ထားယူလို့ရှင်ရာတမေရာတကိုရောက်အဲ့ဒီမှာရဟနာရဟနာလည်းဖြစ်ဘုရားလည်းဖြစ်သွားအဲ့ဒါဘောရီသတ္တရကမြတ်စွာဘုရားဘောရီဘောရီညာနဲ့ဘောရီညာဆိုတာအာရတမေညာသဗ္ဗေညာညာဘုရားကြီးရောက်တဲ့ညာနောက်ဆုံးဘုရားကျမ်းမှာရအာသဝကေညာလို့ခေါ်တယ်အဲဒီအာသဝကေညာဥပ္ပေနိဝါဒညာဒိဝသက္ကုညာအာသဝကေညာ၃ပါး အဲဒီညာသုံးပါးမြတ်စွာဘုရားဘုရားပြင်မဲ့ညသထုံလာရည်နဲ့ညအစဉ်တိုင်းရတာပဲဘုဝေနိဝါဒညာဥညာရတယ်ဒီပါစေကူကသတော်ညာရတယ်အာသရဖရာကတော့နောက်ဆုံးလင်းလာနေအာယုတက်ခါနေအာသရဖရာညာညာဘုရားဖြစ်လို့ရဘုရားဖြစ်လည်းရောက်ပြီးတော့အာယုတက်တယ်လို့ဆိုတယ်ကာယပဲဆာပြီးတော့ဒီရက်နေ့ဖြစ်သွားတယ်ဒါကြောင့်ဒီရက်နေ့ရောက်တော့အဲဒီမှာဘုရားဖြစ်သွား အဲ့ဒါဝိဇ္ဇာ၃ပါးတဲ့အဲ့ဒီဝိဇ္ဇာ၃ပါးနဲ့မြတ်စွာဘုရားပြည့်စုံတော်မူပြီဝိဇ္ဇာ၃ပါးဒီရင်ပုဂ္ဂိုလ်တွေလည်းထိုက်တရားတော်ကဝိဇ္ဇာ၃ပါးဆိုတာအဲဒီကထိုက်တရားတော်ကပြည့်စုံနေတဲ့တရားတွေပြည့်စုံရင်ကောင်းတာပဲဘဝေနိဝါကတော့လည်းတရားတရားနဲ့ပြည့်စုံရပါလေသေတွေပါလေပြည့်စုံတာပါဘုရားရှင်ဒီဘဝဉာဏ်ပြည့်ရပြီဒိဗ္ဗစက္ခုလည်းဒီလိုကျသေးတယ် ဒီဝဇ္ဇပညာတွေရတာရှိတာပါဒါလည်းပြည့်စုံမယ်ဆိုရင်ပြည့်စုံနေတာပါပဲဇာသမထယာနိကဇာလမ်းမှန်နေတဲ့ပုဂ္ဂိုလ်တွေမှာဇာရပြီးတဲ့အခါမှာခြေပါအောင်နဲ့ပြန်ပြီးတော့ဇာဝင်စားလိုက်နှလုံးသွင်းလိုက်ဇာဝင်စားလိုက်နှလုံးသွင်းလိုက်လို့ရင်အဲဒီအဘိညာဉ်ကိစ္စသွမ်းဆောင်နိုင်တဲ့ဇာညာနေဖြစ်လာတဲ့အခါမှာခြေပါအောင်နဲ့ပြန်ပြီးတော့ဘဝဉာဏ်ဉာဏ်ကြ ဇာဝင်သွားတဲ့လောကကြီးတဲ့ဇာဝင်သွားတဲ့လောကကြီးတဲ့လုံနေတဲ့သွမ်းသွမ်းပါတိပြည့်စုံတဲ့ခါကျရင်လောကကြီးရဲ့လေးပါးသက်ခုရအဲ့ဒါတွေကပုထုဇဉ်ဖြစ်နေတဲ့ရနိုင်ပါလေဘုရားလုံးလည်းအဲ့ဒီညာဘုဝေဒီဘာသာညာလေးပါးသက်ခုညာနေကြတော့မှပုထုဇဉ်ပဲရှိပါလေတဲ့ဒီရမရှိသေးဘုရားမရှိသေးနောက်ဆုံး အာသောဖျက်ညာရောက်မှာအာသောဖျက်ညာမရောက်ခင် သောတာပတိမဉ္ဇဏ်သရာမိမဉ္ဇဏ်နိုင်မဉ္ဇဏ်ဒါတွေလည်းရောက်တယ်အဲဒီမှာတော့အရိယာတော့ဖြစ်တာပေါ့ဘုရားတော့မဖြစ်သေးဘူးအဂါဒမေရတ်ကိုရောက်မှဒီမှာဘုရားဖြစ်အဲဒီချင်းပုဂ္ဂိုလ်တွေတော့အဂါဒမေညာရာကြီးကြောက်အရိယာမညာရာကြီးကြောက်ပြီးတော့ဝိပဿနာညာနဲ့ပြည့်စုံအောင်ဝိပဿနာညာနဲ့ဝိဇ္ဇာတွေမှာပါတယ်ဝိဇ္ဇာ7ပါးဖွဲ့တဲ့ခါကာလကျတော့ ဝိပဿနာဉာဏ်ကလည်းဝိဇ္ဇာတဝိဇ္ဇာတစ်ခုပဲအိစ္ဆာဒုက္ခအနတ္တဝေဒရားရှိတယ်ဟိုယောဂီပုဂ္ဂိုလ်ရဲ့ဘောရဘောရလိုက်ပြီးတော့ရှုမှတ်တာအစတော့ဘုံလုံးမှတ်နေလို့နည်းနည်းကနေမှတ်ရတယ်နိုင်လာတဲ့အခါကျတော့ဘောရဘောရဆိုင်မှတ်စီရစီရမှတ်ဘောရဘောရမှတ်ဘောကြီးကြောက်တော့တာလေးတွေပြီးတော့အိစ္ဆာမမြဲဘူးပြီးတော့ဝိပဿနာဉာဏ်ပဲရှင်းကြည့်ကြည့်နဲ့ဆင်းရဲတွေပဲလို့ပြီးတော့ဝိပဿနာဉာဏ်ပဲသဘောတိုင်းတော့သူသိနေတဲ့သဘောတွေပဲအနတ္တတရားတွေပဲလို့ပြီးအနတ္တဝိပဿနာဉာဏ်ဝိပဿနာဉာဏ် အဲဒီဝိပဿနာဉာဏ်နဲ့တရားထုတ်တဲ့ပုဂ္ဂိုလ်ဖြစ်နေတာပဲတရားထုတ်မရတယ်ဟုတ်လားဝိပဿနာဉာဏ်နဲ့ပြည့်စုံတာပဲလားအဲ့ဒါပြည့်စုံတယ်အဲတရားထုတ်ရောက်သွားရင်တော့အတော်ဖြစ်ရတယ်ဥပ္ပထာနိယရင်အရာဓမညာအတော်အတော်ဖြစ်ရတယ်ခေါ်တယ်ဩမကနိယဆိုတော့သောတာပတိမိတ်နဲ့အတော်ဖြစ်ရတယ်ရောက်တာပဲဝိဇ္ဇာနဲ့ပြည့်စုံတာသောတာပန်နဲ့ဝိဇ္ဇာနဲ့ပြည့်စုံတာအဲဗလာကနာကနေပြောကြမလို့အဲဒီဝိဇ္ဇာအရေးကြီးတယ် အဲဒီဝိဇ္ဇာဉာဏ်နဲ့ပြည့်စုံမှုရသရဏ35ပါးရှိတယ်အကြောင်းတရားသရဏဆိုတာခြေရောက်တယ်ခေါ်တယ်သရဏခြေကံတရားပဲဆောက်ကြောင်းတရားပဲဒီနေရာတနေရာရောက်ခွေရခြေရောက်ရှိမှသွားလို့ရတယ်ခြေရောက်မရှိတဲ့ပုဂ္ဂိုလ်ကသွားနိုင်ဘူးအဲဒီနေမှာကျစားတဲ့သတ္တဝါတွေဆိုခြေရောက်နေတော့သွားရတာကောင်းငယ်မှာကျစားတဲ့သတ္တဝါတွေအတောင်နဲ့ပြန်ရတယ်အတောင်ရှိမှဆိုတော့သွားလို့ရတယ်အဲဒါကြောင့်သရဏဆိုတာ ခြေတော်နဲ့လည်းတူခဲ့တယ်တောင်းနဲ့လည်းတူတယ်အဲငယ်များမှာတောင်းကြီးမှာကိုလိုရရောက်ကျန်နိုင်တယ်မြေရင်ကျစားတဲ့သတ္တဝါတွေမှာခြေတော်ရှိမှလူရှိရသွားတယ်ခြေတော်ကမဆုံးမသာလို့ရှိမှသွားနိုင်အဲဒါလိုပဲဝိဇ္ဇာဉာဏ်နဲ့ရောက်ဖို့ရဒုဝဉာဏ်အတော်ဖျာဉာဏ်ရောက်ဖို့ရခြေကသရဏတရား15ပါးရှိတယ်အဲဒီ15ပါးတရားတွေအများကြီးပါရတော့ကဏ္ဍနေပြည့်နေမှောက်ပြရမလို့ ဘုရားရှင်ကိုယ်ထဲမှာတော့ပြတာကျွေးရင်ပြစ်ထားရင်တော့ကြတာပဲတဘုံလို့လည်းပြစ်ထားတယ်ကောအတူယုတ်ဟိုစီစီရမနေနိုင်တူယုတ်ဒီကောင်းနေနေတော့ပြစ်ထားတယ်ဝိဇ္ဇာဝိဇ္ဇာဒီလိုညာလို့တော့ညာလို့ရှိပါသရဏဉာဏ်ခြေခံကျင်ပြ15ပါးလုံးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒါကတော့နားလောက်ပဲပါရဲ့အမည်နဲ့ဆိုတော့ဒီမှာဒီ စေပုဒီပါဝိဇ္ဇာရှင်မျိုးဒီမျိုးဉာဏ်ဝိမတ်ဒီစေပုဒီအဝိကဝိပဿနာဉာဏ်မာရမနောမေတိဒါလည်းဒီဝိရပညာပြောတာဒီကအေဒီဉာဏ်နဲ့ဘောဓဉာဏ်စေရစေတော်ပြည့်ဉာဏ်ဝိမတ်ဒီမတ်ဒီ ဒီကဒိဗ္ဗသောတာကြားနေတယ်။ဒီကစေတဝိယဒီမှာဒီပေပုပုဂ္ဂပုဂ္ဂိုလ်ကလည်းနားတယ်ဒီဒီကဒိဗ္ဗချက်ကိုအာရအတော်ပြန်နေချက်ကိုရှိတယ်ဒီမှာဒီစေဝိယဝိဇ္ဇရှင်မျိုးကြီးရိုးတယ်နဲ့ဒီရင်ဘောဇာပဒါတိဟိဥဒ္ဒဘဘောဇာဝိရိယပညာရာယူပါသာလို့လေးဥပါဒ15ပါးရသရဏရနဲ့လုံးဝဥပ္ပပြုတော်မူတဲ့မြတ်စွာဘုရားဝိဇ္ဇာသရဏကုံမှာဘုရားရှိခိုးတယ် ခေါင်းစဉ်လေးပြီးအောင်လို့ထည့်တာဒါလည်းကျင်းပါလေဒါပေမဲ့အောက်မှာကျဲကြီးရဲ့ကျဲတဲ့အဲ့ဒါမကျက်နိုင်ရင်ကျဲကတော့အိဗယ်တော့အထိုင်နေရပါတယ်ဒီကျင်းလေးခေါင်းစဉ်လေးမှတ်နိုင်ရရဲ့ဒီမဒီစေဒီဒီဝိဇာရှင်မျိုးဒီပြောရတယ်ဒီအိမ်ဘောဇာဒီပါဠိမောက္ခသံဝရတိကလူများမှာ၅ပါးတိကအိမ်ကအိန္ဒိယသံဝရတိက မြင်မှုကြားမှုစသည်နဲ့စပြီးတော့ကိလေသာမရှိအောင်စောင့်သိနေရတယ်ကိလေသာဖြစ်ပေါ်အောင်တွေကိုသမင်ကမကြည့်ရဘူးနားမထောင်ရဘူးဘူးမစက်ရဘူးမြင်ကြပါရင်လည်းအဲဒါဒီစက်ဒီမှတ်တာဆွဲလာမထားရဘူးကိုယ်နှလုံးသွင်းနေကြတရားပဲဆက်လက်လုံးသွင်းသွားအိန္ဒိယသံဃာရပြီလားဘောကဘောဇနေမတ်တင်မိတာသာသာသုံးဆောင်နဲ့သာဝတ္တောက်ွယ်သုံးဆောင်ွယ်နဲ့စပြီးတော့ ဆင်ញင်ပြီးတော့သိလျော်ရောသို့တော်ရတိုင်းရှင်နဲ့လွန်ကြုံမှုပဲနဲ့တိုင်းရှင်နဲ့ဆင်ញင်ပြီးသို့တော်ရဇာရဇာကရိယတို့ကြဘာဝနာတစ်ခုခုနဲ့လိုကြနေတဲ့စိတ်ဘာဝနာတစ်ခုနှလုံးသွင်းလိုကြနေတဲ့စိတ်များဖြစ်ခြင်းရရမယ်ဒီဘောဇာ ဒါကအခုပြောနေတဲ့စကားတရားပဲယရနာ၃ပါးတို့ကကံကျွေးနေတဲ့စကားတရားတတိကတော့မှားရတယ်တတိလူတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအများအားမှတ်ကြ။ဒါနာပိလာဘာဝနာကုသိုလ်တွေပြုဖို့ရမှားရတာလည်းပဲတတိတရားပဲယနေ့လိုအဲတတိနဲ့ဥပုံနဲ့ဓာရင်နဲ့ဒီနေ့ဥပ္ပစာမယ်နေ့ပဲတရားသွားမယ်နေ့ကြောင်းသွားမယ်နေ့ကုသိုလ်ပွားမယ်နေ့ပဲဒီနေ့ကုသိုလ်ထူအားထွားမယ်နေ့ပဲစသည်ဖြင့်ဒီလိုတတိရတာတွေရတယ်ပဲ။ တတိတရားပါပဲအဲဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာရှုတိုင်းရှုတိုင်းမှတ်ရနေတဲ့တတိကတော့အကောင်းဆုံးပါလေဒါတတိရှိမကောင်းမှုမှဆက်ခြင်းဥဒါပမကောင်းမှုမှလာလာကျောင်းလာနေမကောင်းမှုတွေပြုရမှာမပြုလို့ဘူးမကောင်းမှုနဲ့ကိုယ်နဲ့မထိုက်တာလို့ထင်ပြီးတော့ဂျုံချဆက်သွားမယ်မကောင်းမှုပြုမိလို့ရှိရင်မကောင်းမှုဖြစ်သွားလို့ရှိရင်အဲဒါကိုကိုမကောင်းမှုပါပြုပြီးစိတ်မချမ်းသာဖြစ်ရသူများအပြီးသွားရင်လည်းကဲရဲခံရ မတော်မသင့်တာပြုပြီးလို့ရှိရင်ဖြင့်လည်းပဲကြီးနေတဲ့ဖြစ်နေတဲ့ရောက်လာပြီးတော့မကောင်းမှုအကုသိုလ်ကရောက်ကြကောင်းတယ်။နောက်သံဃာဘွားတွေမကောင်းကျိုးတွေပြေးပြီးတော့သွားရတဲ့ရောက်ကြကောင်းတယ်မကောင်းမှုအကုသိုလ်ရောက်လာတယ်လို့ဥစ္စာကဘာဝသစ္စာအကြမ်းမြင်များခြင်းနဲ့ဘုလိုတရားနာနေတာအကြမ်းမြင်များအောင်သာဝကရနဲ့တွေ့ကြည့်တယ်ဘောဝါဆိုတာကြည့်တယ်ဘုရားအကြမ်းမြင်များတာပါဝိညာအာထုံမှုတဲ့ဒါနသီလဘာဝနာကုသကောင်းမှုတွေအာထုံတဲ့အခါ အာမတုခနဲ့ကုသိုလ်ဆိုတာမဖြစ်ဘူးအကုသိုလ်ကတော့လွယ်ကူဖြစ်တဲ့သူကသူကြောင့်ကြောင့်ဆက်ရပဲအဲဒီမှာလည်းဝိရိယတော့ပါတယ်မိစ္ဆာဝါယမပါတယ်ဝိရိယပါအဲဒီမိစ္ဆာဝါယမဝိရိယကတော့လွယ်တဲ့သူကလုပ်ရတာမှမသိဘူးအဲဒါကမလုပ်ဘူးရတော့နာတားနေနေရတယ်မတော်မဘူးလို့များမကြံဖို့မပြုဖို့မပြောဖို့အမှန်တန်သတိနဲ့ဆင်ခြင်ပြီးဒါစီနေတဲ့ပုဂ္ဂိုလ်မှာတော်တော်ရှိတာပဲ ဒီတိုင်းသာလွတ်ထားမယ်စိတ်လူတိုင်းသာလွတ်ထားမယ်ဆိုရင်အဲဒီမကောင်းမှုအကုသိုလ်တွေအကုသိုလ်စိတ်တွေကမိစ္ဆဝါယမအစိတ်တွေမမဝါယမကတော့သနာတိလဘာဝနာအာသင်သိမ့်တယ်ဘူးအာနာဆိုလို့ရှိရင်ဒီကျုပ်ကပြေကြလူကြဝိသုဒ္ဓိရှိကိုလိုတဲ့ရှိနေတာမှလည်းပဲကျောင်းရဆိုင်ပြီးတော့သူ့ကိုတမ်းမို့တာလည်းရည်ကြည်တာပါ အကျော်ရှိနေပါရဲ့လက်တွေ့နိုင်ပါရဲ့လက်တွေ့ကျင်ပါရဲ့ဒါပေမဲ့ပြင်းလာတယ်မကြည့်ရဘူးဟိုကမနဲ့ဆောင်းလာမယ်ဆိုလို့ရှိရင်ဟိုကချက်ရအောင်မပြောအောင်မလုပ်တယ်အများကြီးမနဲ့သိုးသောထားပြီးတော့အဲဒါနဲ့သူ့ပုဂ္ဂိုလ်တွေကသူကျင်ပါရဲ့ဗရာကြားရှိပါရဲ့မနဲ့သိုးသောထားပြီးချက်ရမှာတောင်းဝန်လေးတာနဲ့ဆုံးမလောင်းနိုင်ဘူးဒါတွေလည်းရှိတယ်သူကအဲဒါဝိရိယတွေကြောတယ်လေးကြီးတာဒါနာလည်းဝိရိယကောင်းတဲ့ပုဂ္ဂိုလ်မှဒါနာကုသိုလ်ထားနေရှိသေးတာဝိတုပစ္စည်းလူသားတော်မှဒီလို ကိုယ်တိုင်မလူပဲနဲ့သူများလူတိုင်းတက်တာအောင်လို့ဆိုတော့ဒီကရှိတယ်အခုရရပြောတယ်အခုရနေတာပဲဖြစ်တယ်ဖြစ်ပါတယ်ကွာဒီလာလည်းဒီလိုဝိရိယရှိမှအထူးအရင်ဆိုလို့ရှိရင်တော့အပြောပါရီတို့ဒီလာအရေးကြီးအပင်ဝန်းကျင်နဲ့စပြီးတော့သင်ကြအောင်လို့ဆိုတာဝိရိယရှိတဲ့လူတွေမှာဖြစ်တယ်ဝိရိယမရှိပြင်းတဲ့ပုဂ္ဂိုလ်တွေကတော့သင်္မန်းသင်္မန်းခံပြီးစီးပွားမရှာဘူးကလွယ်တဲ့နည်းလိုက်တယ်။ဆောင်ရောင်နဲ့လွယ်လွယ်နဲ့ရတဲ့နည်းလိုက်တော့ ဘယ်မှဆင်းရဲမခံမှုလို့ဘယ်မှဘယ်မှခံမှုလို့မလို့တဲလူလိုက်ရားလိုက်ရားလိုက်ရားများလည်းတရားဖြင့်ဒီစည်းကြရတယ်ဆိုတာကတော့မလဲတာကိုသုံးခါရတယ်ဆိုရင်လည်းနည်းနည်းဘယ်မှမူကြည့်တာသုံးခါမယ်နဲ့ပြီးတော့လွယ်ကူစားရအောင်လွယ်ကူပြည့်အောင်ဆိုပြီးရတဲ့နည်းတွေရှိတယ်အဲအဲ့ဒါတွေလုပ်ရင်လားမိစ္ဆာဒီပါဖြစ်တာပဲအပြောပါလိကုသိုလ်ပြတာမဖြစ်ဘူး အဲဒီသီလစင်ကြရမယ်ဒီဘောဇာဒါကတိဒီသုတ္တပသောဇေလဝိရရုံလားဝိရနဲ့ပြည့်စုံပြီးတော့သီလပြည့်စုံဘာဝနာကြမှာသာရည်ကြီးတယ်ဘာဝနာတရားကြလို့ရှိရင်အာရုံနဲ့ညဘူးတရားတော့သဘောကြပါရဲ့သဘောနေပါလိုချင်ပါရဲ့အာရုံကိုကြသိအာရုံနဲ့သမဏယောက်တချို့ရောက်လာရောက်လာတော့စတော့လည်းအာရုံဝင်လာတာဒီကြတော့အာရုံရဲ့လုပ်ငန်းစဉ်ကသူက လူလွယ်မှုပဲအောင်လူလွယ်လေးစလူလွယ်လေးအောင်မလို့ကြတာမလွယ်ဘူးမလွယ်တော့တချို့ကောင်းကောင်းအောင်လုပ်ပါဘူးဒီလိုပဲသင်ပုံသွားတာပဲသင်ပုံသွားတော့သမာဓိမဖြစ်ညာမဖြစ်ဘူးဘာမှမဖြစ်ဘူးဘာမှမဖြစ်တော့ဘယ်နဲ့နေလို့ဆိုလို့ရှိရင်အဲသူစိတ်ထဲအလွယ်တော့ရောက်သွားတာဒီလေသူဘာမှဖြစ်တယ်လို့သူများတွေကဘာမှဖြစ်ဘူးလို့အောင်းမိသွားလို့ရှိရင်အဲဒါကဒုက္ခပဲအဲဒီလိုဒါဘူးရအရေးကြီးဘူးရ စိတ်ချင်းစိတ်တိုင်းဘုံမူရတဲ့စိတ်မူရတဲ့ဝေဒနာနဲ့ဖြစ်ပေါ်တဲ့ဖြစ်ပေါ်တဲ့တရားတွေကိုမမေ့ပဲအမှတ်ရအောင်ကြောင်းကြဆိုင်ပေးနေအမှတ်ရတယ်တတိဖြစ်အဲဒီဝိရဒီဒီပညာပညာအဘိပညာဒုဒ္ဒမယဉာဏ်အရှိတဲ့ပညာလည်းရှိ၊ဉာဏ်နဲ့ဉာဏ်ရှိတဲ့ပညာလည်းရှိ၊ဘာဝနာမြဲအာရုံရှိတဲ့ပညာရှိဒီမှာတော့ ဝိဇ္ဇာညာရောက်ကြောင်းဆိုတော့သုဒ္ဓမြတ်စိတ်ဓာမြတ်အကြောင်းပညာတွေပဲဖြစ်ပါလိမ့်မယ်ဒီမှာဘာဝနာမရဆိုရင်တော့သူကအရိယာမညာနေတဲ့ဒီထဲမှာပါဝင်နေဗာလိဒီလိုတော့မဖြစ်ဘူးအဲဒီတော့သရဏတရားတစ်ဆယ်နဲ့၅ပါးသရဏတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကဝိဇ္ဇာတရားရတယ်ရောက်ရှိတဲ့ပုဂ္ဂိုလ်ကိုလိုရှိရောက်တယ်လို့တောင်ရှိတဲ့နေဟာကိုလိုရှိရပြန်ပြီးရောက်တယ်လို့ပဲသရဏတရားတစ်ဆယ်၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေက မမြင်လို့ရှက်တဲ့လောကီလောကုတ်တရားအကျိုးတွေရနိုင်တယ်တဲ့လောကမှာဆိုလို့ရှိရင်လည်းကောင်းမြတ်သောဘုရားတွေရဖို့ဆိုတာသရဏတရားပြုတဲ့ပုဂ္ဂိုလ်တွေရတာပဲအရှင်မြတ်ရှင်ကဒါနသီလဘာဝနာဒါသုံးခုပါပဲသရဏ75ပါးသရဏသီလဘာဝနာရင်းချုံလိုက်တယ်ညောင်းဝင်သွားရတာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကသူဂတိဘုရားတွေရောက်ပြီးကောင်းစားချမ်းသာတဲ့ ဟုတ်ပါရိယာမညာပူညာနေလည်းရနိုင်တယ်ဒါကြောင့်မို့ခြေရောက်နေပြီအတောင်နဲ့ပြီရိယာမဲ့ကိုတရားတို့တရားနဲ့ဝိဇ္ဇာတရားတွေရောက်ဝင်အခြေခံအကြောင်းတရားပဲဝိဇ္ဇာဉာဏ်ဉာဏ်လုံးဝဉာဏ်စိတ်ပါသရဏမြေရောအခြေခံတရား15ပါး အဲဒါလည်းမြတ်စွာဘုရားပြည့်စုံတယ်ယခုမှပြည့်စုံတာမဟုတ်ပါဘူးတရားလုံးတော့ဘဝကတည်းကအချုပ်ပြည့်စုံလာတယ်ဝိဒါလည်းချုပ်ပြည့်စုံနေတာသရဏလည်းပြည့်စုံနေတာနောက်ဆုံးကြတော့တရားပြည့်ပြီးတဲ့နောက်တော့သူပြောကြမလို့အဲဒီဝိဒါသရဏနဲ့ပြည့်စုံတော်မူပြီဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလောကလည်းအများဆုံးပဲဝိဇ္ဇာသရဏတံပါဏောသောတိတော်ဒီဝမနုတိဒီဝမနုတိနတ်နတ်ကိုပေါင်းတဲ့ ဝိဇ္ဇာသရဏတမ္မာနာဝိဇ္ဇာသရဏနဲ့ပြည့်စုံလို့သောသူပုဂ္ဂိုလ်တွေထောအများဆုံးပဲအဲဝိဇ္ဇာသရဏပြည့်စုံတဲ့ဘုရားဆိုတော့အများဆုံးဘုရားပြီးလို့ရှိရင်ဒီကဘုရားလက်ပြည့်စုံတာအများဆုံးနေပါဒီတော့မြတ်စွာဘုရားဒီဒီဒီအက္ခသာဝကမဟာသာဝကယန္တာပုဂ္ဂိုလ်တွေဒီလိုသရဏနဲ့ပြည့်စုံအများဆုံးနေတယ်။အနာကသရဏကသောတာကဝိဇ္ဇာသရဏပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်း သောတာပန်မဖြစ်နိုင်အောင်တော့ဝိပဿနာရှိနေတဲ့ပုဂ္ဂိုလ်ဆိုဝိသုသရဏနဲ့ပြည့်စုံတယ်ဝိပဿနာရှိနေတာဝိပဿနာညာဝိဇ္ဇာအဲဝိပဿနာရှိတဲ့အခါကလာဖြစ်ပေါ်နေတဲ့သီလတို့အိန္ဒိယသံဝရတို့ဘောဇနေမတ္တယူဘောဇနေအတိုင်းရှိကိုသိခြင်းနောက်ကြတာတော့တတိယစသည်တွေပေါ်နေသံဃာဘာသာတရားတွေအဲဒါတွေက ဒီလိုနာလာတဲ့အဆံလေးရရင်တော့ဇာဝတ်ဇာမရလို့ရှိရင်တော့အဲ့ဒါဟုတ်တယ်ဆရာပါရှိမှာအဲ့ဒီတရားတွေကတရားထုံးတဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းပြီးတယ်ပြည့်စုံတယ်ဒါကြောင့်မို့တရားထုံးတဲ့ပုဂ္ဂိုလ်တွေလည်းလောကထဲမှာကြည့်လိုက်ရင်လားမြတ်တဲ့ပုဂ္ဂိုလ်တွေဒီခုလည်းမြတ်တယ်အဲဒီသာဓုတော်တဲ့တရားတွေနဲ့အစိုးရဆင်းနေတာသိသွားမယ်ဆိုလို့ရှိရင်မေဖို့နိဗ္ဗာန်မရောက်နိုင်အောင်တော့ မိလိုရှိတဲ့ကောင်းမြတ်သောဘဝတွေရောက်နိုင်တဲ့နာမည်လောကတွေပါရောက်နိုင်တဲ့ချမ်းသာကြီးပွားသွားနိုင်တဲ့နောက်ဘဝတန်တရားတွေမှာအကြောင်းညွှန်တဲ့အခါမညာပူညာကိုလွယ်ကူနဲ့ရာချင်းအကြောင်းဖြစ်တယ်တရားထုတ်နေရင်အဲတရားနာနေရင်လည်းရာလူတရားနဲ့တရားချင်းအကြောင်းဖြစ်တယ်ဒါကြောင့်ဝိဇ္ဇာသရဏတမနာဝိဇ္ဇာသရဏနဲ့ပြည့်စုံအောင်လည်းအထောက်အမယ်တဲ့ဝိဇ္ဇာသရဏနဲ့ပြည့်စုံနေတဲ့ဆိုတာတရားကိုအာယုံယူကြည်ညိုပြီးတော့မိမိတို့လည်းဝိဇ္ဇာသရဏနဲ့ပြည့်စုံနေရပြည့်စုံအောင်ပြည့်စုံတဲ့တိုးတက်ပြည့်စုံအောင် ကျင့်သုံးအားထုတ်ကြဖို့လိုပါတယ်။ဒါရင်တရားကျူတာအပြီးအောင်ဝိဇာသရဏဗန္တနောဝိဇာသရဏဗန္တနောဝိဇာနိရောဝိဇာနိရောဉာဏ်ဒုသုံးပါဉာဏ်ဒုသုံးပါဉာဏ်ဒုရှိပါဉာဏ်ဒုရှိပါသရဏနိရောသရဏနိရောခြေကံကျင့်တရားခြေကံကျင့်တရား15ပါးတော့နှင်း15ပါးတော့နှင်းပြည့်စုံတော်မူသောပြည့်စုံတော်မူသော မြတ်စွာဘုရားဣဇာသရဏသံပံနောဣဇာသရဏသံပံနောဣဇာမိရောဣဇာမိရောဉာဏ်တုသုံးပါဉာဏ်တုသုံးပါဉာဏ်တု၈ပါဉာဏ်တု၈ပါသရဏမိရောသရဏမိရောသေကံကျင်တရားသေကံကျင်တရား၁၅ပါးတော့ ဆုံးဖြစ်မြတ်စွာဘုရားကိုပဲပြီးတော့မြတ်စွာဘုရားအဆုံးမဩဝါဒတွေရတယ်မြတ်စွာဘုရားညင်ကြတဲ့အတိုင်းဘုရားရှင်ကျင့်သုံးပြီးနေကြဝိသုသနာနဲ့ပြည့်စုံတယ်ကျင့်သုံးနေတာဝါနောက်ဆက်ကောင်းတယ်ပြည့်စုံနေကြတယ်ပြည့်စုံရပြီတို့ကြပြီးပြည့်စုံတယ်ပြည့်စုံအောင်အဲဒီဝိသုသနာသမဏညီကြတဲ့ညီကြပြည့်စုံတယ်ပြည့်စုံအောင်ဆက်လက်ပြီးကျူးစာအထုသောကြရပဲအဲဒီဆက်လက်ပြီးကျူးစာကျူးစာအထုခြင်းဖြင့် ကြီးကလည်းတိုးပြီးဝိဇ္ဇာစရဏတရားတွေနဲ့ပြည့်စုံကြသည်ဖြစ်၍မိမိတို့လိုကြည်ရသောမေဖို့နိဗ္ဗာန်တရားတို့တရားတွေကိုနည်းနည်းသောဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။